ခန်းကြီး35အငယ်1မှ8တဖန်အေလိဟုဆက်၍မွဲ့ဆိုသည်ကားငါသည်ဖျားသခင်ထက်တာ၍ဖြောက်မတ်၏ဟုတင်ပြောသော စကားမှန်သည်ထင်သလိုတင်ကငါသည်အဘဲအကျိုးကိုရသနည်းဒုစရိုက်ကို မပြုဘဲနေလင်အဘဲကျေးဇူးရှိသနည်းဟု ဆိုလို၏တင်နှင့်တင်အပေါင်းဖော်တို့စကားကိုငါချေပါမည်မိုးကောင်းကင်ကို မျှော်၍ တင့်ထင်မြင့်သောမိုးတိမ်တို့ကိုကြည့်ရှုကြလော့။တင်သည်ဒုစရိုက်ကိုပြုတော်လဲဘုရားသခင်ကိုအဘယ်သို့ထိခိုက်နိုင်သနည်း။ပြစ်မှားသောအပြစ်များတော်လဲအကျိုးတော်ကိုအဘယ်သို့ဖြစ်နိုင်သနည်း။တင်သည်ဖြောက်မတ်တော်လဲဘုရားသခင်အကျိုးတော်ကိုအဘယ်သို့ပြုစုနိုင်သနည်း။တင့်လက်မှအဘယ်ကျေးဇူးကို ခံတော်မူမည်နီသင်ပြုသောဒုစရိုက်သည်သင်နှင့်တူသော လူတော်ဝါကိုသာထိခိုက်နိုင်၏သင်ပြုသော သူစရိုက်သည်လည်းလူသားတို့၌သာကျေးဇူးပြုနိုင်၏အငယ်9မှ16မြပြသောညှင်းဆဲခြင်းကို ခံရသောသူတို့သည်အော်ဟစ်တတ်ကြ၏အာချီသောသူနှိပ်စက်သောကြောင့်ပြင်းစွာအော်ဟစ်တတ်ကြ၏ သို့တော်လည်းငါ့ကိုဖန်ဆင်းတော်မူထသောညအချိန်၌တည်ခြင်းဆိုရသောအခွင့်ကိုပေးတော်မူထသောမြေတရိษံနားလေသည်ထက်သာ၍နားလေသောဉာဏ်နှင့်၎င်းမိုးကောင်းကင်ငှဲ့မရထူးဆန်းသောပညာနှင့်၎င်းငါတို့ကို ပြည့်စုံစေတော်မူသောဖရာသခင်သည်အဘယ်မှာရှိတော်မူသည်ဟုအဘယ်သူမျှမမေးမြန်းတတ်ထိုကြောင့်အာရမလူထောင်လွှားစော်ကားခြင်းကို ခံရ၍အော်ဟစ်တော်လဲ ဘုရားသခင်သည်ထူးတော်မမူ။အကယ်စင်စစ်ဘုရားသခင်သည်အချည်းနှီးသောစကားကိုနားထောင်တော်မမူ။အနန္တတန်ခိုးရှင်သည်ထိုသို့စကားကိုမမှတ်ဘဲနေတော်မူ၏။ဘုရားသခင်ကိုမတွေ့မမြင်ရဟုသင်ဆိုသော်လည်း၊တရားသဖြင့်စီရင်တော်မူသောကြောင့်မြော်လင့်လျက်နေလော့။ယခုမူကား၊အမျက်ထွက်၍ဆုံးမတော်မမူ။ပြစ်မှားသောအပြစ်ကိုကျပ်တည်းစွာ မှတ်တော်မမူသောကြောင့် ယောဘသည်အချည်းနှီးသော စကားကိုမြွက်ဆိုတတ်၏။ပညာမရှိဘဲများစွာပြောတတ်သည်ဟုမြွက်ဆို၏။